လွန်ခဲ့တဲ့စနေနေ့ကပြန်လည်တော်မူသွားခဲ့တဲ့မဟာသီဖျားတော်ရဲ့ဇာပနာအခမ်းအခမ်းအနားကိုမနေ့ကရန်ကုန်မြို့မှာကျင်းပခဲ့တာမှာစစ်ပြီးခေမြန်မာနိုင်ငံတမိုင်းမှာရဟန်းတော်များပဲဖြစ်ဖြစ်လူ့ကြုံများပဲဖြစ်ဖြစ်အဲဇာပနာအခမ်းအနားမှာဒီလောက်မကြည့်ကြခဲ့ပါဘူး။မဟာသီဖျားတော်ရဲ့ယုဂလကိုဖွင့်ပြသိကြဖို့ဆယ်ဆောင်သွားရဟန်းတို့ချက်ဆရာတော်ကြီးရဲ့ယုဂလကိုနောက်ဆုံးဖူးမြော်လာကြတဲ့ရဟန်းရှင်လူပရိသတ်ကြီးတစ်ခဲနဲ့ပြည့်ညက်လည်းရှိပါတယ်။ဆရာတော်ကြီးရဲ့ယုဂလကတွင်ထိုင်မှန်ကောင်းမှာပန်းနေပင်လေးဝေးပြီးမြင့်မြုပ်နေပါလေ အဲ့ဒီမင်္ဂလာကိုအတိချက်ချုပ်နိဗ္ဗာန်ရင်းနဲ့ပြန်ဆောင်တော့ရမှာဘုရားဘာသာအစဉ်လာထွန်းတဲ့အတိုင်းထိပ်ပြီးလေးနဲ့မှုတ်ပေးထားပါတယ်ဆရာတော်ကြီးရဲ့ရုပ်လက်ကိုပုံချင်းသိညို့ကိုဆရာတော်သုတ်တန်ကိုတည်ဆောင်သွားရလမ်းတစ်ချက်လိုက်ပါလာတဲ့ကားကကြီးဟာရှုမြော်လို့မဆုံးနိုင်ပါဘူးဆရာတော်ကြီးရဲ့ရုပ်လက်ကိုပြန်လုံတော်မူသားကြီးတဲ့တော့ခုနှစ်ရလုံးလုံးသာသနာ့ရေးသားမှာရဟန်းရှင်ဒါကဒါကမ္မမြတ်နောက်ဆုံးပြီးဖူးမြော်ခြင်းညွှန်နိုင်ရအောင်ပြင်ဆင်ထားရှိခဲ့ပါတယ်ဒီနေ့လည်းရဟန်းမြို့မှာသာမကရဝင်းတနေတကြီးကလာရောက်ဖူးမြော်သူတွေ တန်းစီကြရတာတမျိုးတစ်ခေါ်ကြီးပဲဖြစ်ပါတယ်။ဆရာတော်ကြီးကမပြန်လို့မြင်မှာမိမိပြန်လွန်သွားတဲ့အခါမှာဘယ်တော့မှပူဆွေးတတ်တာတော့ကရောက်မနေကြပဲအိဋ္ဌသဘောကသာဆင်းရဲကြဖို့မဟုတ်ဘူးပြောခဲ့ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာဆရာတော်ကြီးတစ်ပါးပါပြန်လွန်တော်မူသွားတဲ့အခါမှာဘုန်းကြီးအရံပွဲတော်ရဲ့လို့တခန္ဓနာကျင့်ပတ်တတ်ပြီးရှိကြရမှာမာဒီဆရာတော်ကြီးရဲ့ဘုန်းကြီးအရံပွဲတော်ကတော့အစင်းလာထုံးစံဟောင်းတွေကိုတော်မှဆုတ်ပြလိုက်ပါတယ်။မာဒီဆရာတော်ကြီးဟာမြန်မာနိုင်ငံမှာအထင်ရှားအကျိုးကျဆုံးဆရာတော်ကြီးတစ်ပါးပါဝင်ဖြစ်တည်တယ်အောင် ဘုန်းကြီးရံပွဲတော်ဟာတိတ်တိတ်ဆိတ်ဆိတ်နဲ့ပဲပြီးဆုံးသွားရပါတယ်။အဲဒီမှာတတိဒါသာဒါကမတစုကတော့သိမကြည့်နိုင်ချင်ရပါဘူး။ဆရာတော်ကြီးရဲ့ဇာတိစိတ်ခွန်ကြီးရမှာကုသလေတစုကဆရာတော်ကြီးရဲ့ယုတ်ကလကိုဇာတိချက်ပြုတ်ရမှာပြန်လဲပြည့်ညွှန်အောင်တောင်းဆိုလာကြတာကိုဆရာတို့ကညှင်းပယ်လိုက်ကြပါတယ်။ဒါပေမဲ့ရန်ကုန်မှာဆိုရင်ခုနှစ်လုံးလုံးပဲဝန်နိုင်မနိုင်ဖွင့်တော်မှာဆရာကြီးရဲ့ယုတ်ကလအကြီးအကဲခံထားချီဟာကျောင်းတော်ကိုဥတက်သွားရလမ်းပန်သမျှမှာသူတွေနဲ့ဉာဏ်ဝိုင်းရင်လာပြီးချောင်းပေါအောင် တွာလာစီကားခဲ့တဲ့အကြောင်းရန်ကုန်မြို့ကဥမမောင်ကသတင်းပို့ပို့ထားပါတယ်ခင်ဗျာ